အခန်းကြီး6အငယ်1မှ9သာဝရဖျားကလည်းငါသည်ဖာရောမင်း၌အဘယ်သို့ပြုမိကိုတင်သည်ယခုသိလိမ့်မည်သူသည်ကြီးစွာသော တကူကို တွေ့မြင်၍ငါ၏လူတို့ကိုလွှတ်ရလိမ့်မည်ကြီးစွာသောတကူကိုတွေ့မြင်၍သူတို့ကိုမိမိပြည်မှနှင်ရလိမ့်မည်ဟုမောရှေအားမိန့်တော်မူ၏တပံဖျားသခင်သည် မောရှေ၌ဗျာဒိတ်ထားတော်မူသည်ကား ငါသည်ထာဝရဘုရားဖြစ်၏ငါသည်အာဗြဟံဣဇက်ယာကုပ်တို့အားအနန္တတကုရှင်ဘုရားသခင်နာမနှင့်ထင်ရှားတော်လဲထာဝရဘုရားနာမအားဖြင့်သူတို့သည်ငါကိုမတိကြသူတို့သည်အရရက်လဲ၍ဧည့်သည်နေရပြီးခန္ဓာပြည်ကို သူတို့အားပေးခြင်းငါသူတို့နှင့်ငါပြုသော ပရိညင်ကိုငါတီးစေပြီအေဂုတ်ထုလူတို့သည်အစေကျွန်ခံစေသော ဣဒရေလအမျိုးသားတို့၏ညီးတွားမြည်တမ်းခြင်းအတန်ကိုငါကြားရပြီ။ငါပရိညင်ကိုလည်းငါအောက်မေ့၏။ထိုကြောင့်ဣဒရေလအမျိုးသားတို့အားပြောရသော စကားဟုမူကားငါသည်ထာဝရဘုရားဖြစ်၏။ငါသည်လည်းတင်တို့ကိုအေဂုတုလူတို့လက်မှ လွတ်၍သူတို့၏ညှင်းဆဲခြင်းတက်ကနှုတ်ယူမည်။လက်ဆန့်ခြင်းကြီးစွာသောဒဏ်ခတ်ခြင်းအပြင်တင်တို့ကိုငါရွေးမည်။ ငါ၏လူမျိုးဖြစ်စေခြင်းငှာသင်တို့ကိုငါသိမ့်ယူမည်ငါသည်လည်းသင်တို့၏ဖျားသခင်ဖြစ်မည်ငါသည်သင်တို့ကိုအဂုတ်ထုလူတို့လက်မှလွတ်တော်သင်တို့၏ဖျားသခင်သာဝရဖျားဖြစ်ကြောင်းကိုသင်တို့သိကြလိမ့်မည်ငါသည်လည်းအာဗြဟံဣဇက်ယာကုပ်တို့အားပေးမည်ဟုကျိန်ဆိုသောပြည်သို့ငါပို့ဆောင်၍အမွေခံစရာဖို့ပေးမည်ငါသည်သာဝရဖျားဖြစ်၏ဟု မိန်တော်မူ၏ထိုသို့မောရှိသည်ဣဒရေလအမျိုးသားတို့အားဆင့်ဆိုတော်လေသူတို့သည် အလွန်စိတ်ပင်ပန်း၍ကြမ်းတမ်းစွာညှင်းဆဲခြင်းကိုခံရသောကြောင့်မောရှိစကားကို နားမထောင်ဘဲနေကြ၏အငယ်30မှ73ထာဝရဘုရားကလည်းအေဂုတု ရှင်ဘီရင်ဖာရောမင်းထံသို့ဝင်၍ သူသည်ဣသရေလအမျိုးသားတို့ကိုမိမိပြည်မှလွတ်ရမည်အကြောင်းပြောလော့ဟု မောရှေအားမိန့်တော်မူ၏။မောရှေကလည်းဣသရေလအမျိုးသားတို့သည် အကျွန်ုပ်ပြောသောစကားကို နားမထောင်ဘဲနေသည်ဖြစ်၍အေပြားလီးခြင်းကို မခံသောနှုတ်နှင့် ပြောတတ်သောအကျွန်ုပ်၏စကားကို ဖာရောမင်းသည်အဘယ်သို့နားထောင်ပါမည်နည်းဟုထာဝရဘုရားရှေ့မှလျှောက်ဆို၏။တို့ရတွင်မောရှေနှင့်အာယုန်သည် ဣဒရေလအမျိုးသားတို့ကိုအေဂုရုပြည်မှနှုတ်ဆောင်ရမည်အကြောင်းသာရဖျားသည်သူတို့ကိုခေါ်၍ဣဒရေလအမျိုးသားတို့ထံသို့၎င်းအေဂုရုရှင်မင်းဖာရောမင်းထံသို့၎င်းစေခိုင်းမှားထားတော်မူ၏အငယ်14မှ30ဣဒရေလအဆွေမျိုးတကြီးတို့၏အမိဟုမူကားဣဒရေလသားဦးရုဘင်၏သားကားဟာနုတ် ဖာလုဟေဇယုံကာမိဒီဤသူတို့သည်ရုဘင်အမျိုးနွယ်ဖြစ်၏ရှိမောင်ဤသားကယမွေလယာမိန်အောဟတ်ယာခိန်ဇောဟာခါနန်အမျိုးသမီးမိမဤသားရှောလာဒီဤသူတို့သည် ရှိမောင်အမျိုးနွယ်ဖြစ်၏လေဝိသားအဆွေအမျိုးအလိုက်ဟုမူကားဂေယရှုံကောဟမေရာရီဒီ လေဝိအသက်သည်အနှစ်130ခုနှစ်ရှိသည်ဂေရှုံသားအဆွေအမျိုးအလိုက်ဟုမူကားလိဗနီနှင့်ရှိမိသည်ကောဟသားကအာမရန်ဣဇဟာဟေဗျုံဩဇေလာဒီကောဟအသက်ဒီအနှစ်133နှစ်ရှိသည်မေရာရိတာကမဟာလိနှင့်မုရှိဒီဤသူတို့သည် လေဝိအဆွေအမျိုးအသီးသီးဖြစ်သည်အာမရန်သည်မိမိအကြီးယောခေဘက်နှင့်စုံဖက်၍သူသည်အာရုန်နှင့်မောရှေကို၎င်းသူတို့အမမိရန်အံကို၎င်းဖွာလေ၏အာမရန်အသက်သည်အနှစ်130ခုနှစ်ရှိသည်ဣဇဟာတာကကောရနေဖဇိခရီဒီအောဇေလတာကမိရှေလအေလဇာပန် တိတရိဒီအာရုံဒီအမိနဒတ်သမီးနာရှုံနမအေလိရှဘနှင့်စုံဖက်၍သူဒီနာဒပ်အဘိဟုအေလဇာဣတမာတို့ကိုဖွာလေ၏ကောရတာကအာတိယအေလကနအပြာတတ္တိဤသူတို့သည်ကောရအဆွေမျိုးဖြစ်သည်အာရုံသားအေလဇာသည် ပုဒရေလသမီးတယောက်နှင့်ဆုံဖက်၍သူသည်ဖိနဟကိုဖွာလေ၏ဤသူတို့သည်လေဝိအမျိုးအတီးတီတို့၏အဆွေအမျိုးတကြီးဖြစ်ကြသည်သာဝရဖျားကဣဒရေလအမျိုးသားဘူပါတို့ကိုအေဂုတုပြည်မှနှုတ်ဆောင်တော်ဟုမိန်တော်မူသောစကားကိုခံတော်သူဣဒရေလအမျိုးသားတို့ကိုအေဂုတုပြည်မှနှုတ်ဆောင်ခြင်းဟာ အဲဂုတ်ထုရှင်ဘရင်ဖာရောမင်းထံ၌ရှောက်ရသော သူတို့သည် ထိုအာရုန်နှင့် မောရှေဖြစ်သည်အဲဂုတ်ထုပြည်မှာသာရဖျားသည် မောရှေအားဗျာဒိတ်ထားတော်မူသောနေ့ရက်၌လည်းငါသည်သာရဖျားဖြစ်၏ငါမှားလိုက်သမျှတို့ကိုအဲဂုတ်ထုရှင်ဘရင်ဖာရောမင်းအားပြန်ပြောရမည်ဟု မောရှေအားသာရဖျားမိန်တော်မူ၏မောရှေကလည်းကျွန်ုပ်သည် အရေပြားလီးခြင်းကိုမခံသောနှုတ်ရှိသည်ဖြစ်၍ဖာရောဘုရင်သည်ကျွန်ုပ်စကားကိုအဘယ်သို့နားထောင်ပါလိမ့်မည်နည်းဟုသာရဘုရားရှေ့မှလျှောက်ဆို၏